ဒီနေ့ခွန်ကြီးတို့2023ခုနှစ်ဇန်နဝါရီလ9ရက်စနေနေ့ညနေပိုင်းသဘောတရားရာပိုင်းတိ321သဘောတရားရာပိုင်းနေနဲ့သုံးချခြင်းလားမြတ်ပဒံပိုင်း50နှစ်အာရပစ္စယပိုင်း၄ဒီနေ့ဆက်လက်သင်ကြားပို့ချပေးပါမယ်မနေ့ကခွန်ကြီးတို့ဏိရာလဝကတန်ယုတ် ဗုဒ္ဓမန်သူမတုတ်အခြေခံပြီးတော့အာရ၄ပါးနဲ့ဥပမာများဒါလေးတွေကိုစာပြီးသင်ကြားဝယ်ဒီနေ့ဒါပဲဆက်သင်ကြားဖို့ချပါမယ်ပထမဆုံးမဏိယအာရလေးပါပြန်ကြည့်မယ်နော်ဓမ္မဘုရားပါဝေါ်လဲကပလိကာရအာရကပလိကာရအာရကိုဘုရားပေါင်းတော့ဘာနဝုမှာပြီးသွားလဲဆို လန်ခီဟုတ်လားတန်ကန္ဒခီကျမ်းမှာခီပန်းပြီးသိဆုံးသွားတယ်တန်ငယ်လေးဟုတ်လားမိသားစု၃ယောက်တန်ငယ်လေးသိသွားတယ်ဒီတန်ငယ်လေးအသားပဲအစာရလုပ်ပြီးတော့ဒီကန္ဒခီကျမ်းကိုတွမြောက်ကြအသက်ရှင်တန်ရေးတွေပဲစားရပြီမဲ့ကိုသားလေးအသားဘယ်လိုမှစားခြင်းစိတ်မရှိဘူးဒါပေမဲ့လို့လေဒီဟာစားမသက်ရှင်တန်မယ် စားတာပြောပါမမဟုတ်ဘူးဝန်းနေခြေခွဲစားနဲ့စားခီကန္နာခီလွန်မြောက်ဖို့တဲ့ဒီသာစားဂမလီကာရဟာရဘုန်းကြီးတို့ဒီအစတောက်တွေစားတောက်နေတဲ့ခါမှာအဲ့ဒီလိုသေဆုံးသွားတဲ့ကိုသားငယ်လေးအသားကဲ့သို့သဘောထားပြီးစားမယ်ဆိုတော့မျိုးအဓိကတော့အပြစ်မြောင်ဆင်ញင်စားဖို့စားတောက်တယ်ဆိုတာကဘုရားမိန့်ထားတာဘုန်းကြီးတို့ရဟန်းတော်များဆို ဒီသတ္တဝေယဆင်ញင်တာတတ္တမိန်ထားယောဂီများလည်းဒီတိုင်းဆင်ញင်ပြီးတော့သတ္တဝသတ္တဝမယ်ဒါမို့တတိနဲ့စားတာမျိုးပေါ့တတိနဲ့ညာတော့ပထမတော့တတိလေးနဲ့စားပေါ့နောက်တော့ညာမှာဖြစ်လာတယ်စားတော့တဲ့ကြီးကကြက်ကပြောပါဝစားတာမဟုတ်မာမနာတွေတက်ဖို့မဟုတ်ကွန်ပလာတွေတိုးဖို့မဟုတ်ဒါရီတွေဆိုပြလှပတင့်တယ်စားတာမဟုတ်ဒီခန္ဓာကိုယ်ကြီးသူအသက်အတိုင်းတည်ပြီးတော့ အကျင့်မြတ်တွေကျင့်ကြံနိုင်ဖို့အတွက်ကုလိုသူတော်ကောင်းတရားတွေအားထုတ်နိုင်ဖို့အတွက်ဉာဏ်နဲ့ဆင်ញင်စားဆင်ញင်စားလိုက်ရင်တတိနဲ့စားလိုက်ဒီစားရပေါ်မှာဘုန်းကြီးတို့တက်နှစ်သက်တဲ့တဏမဖြစ်ဘူးဗျတဏတဲ့တက်နှစ်သက်တဲ့တဏကိုပယ်နိုင်တယ်ဖယ်ရှားနိုင်ဟင်ဒီအာရအာယုံမှာမဟုတ်ပါဘူးဘုရားမင်းအကုန်လုံးပါအာယုံ၅ပါးကမ္မဂုဏ်တရားတွေမှာဒီလိုပဲမြင်သမျှကြားသမျှ စားရဲဆိုအာရရတ္တယုံပေါ့နော်ရူပယုံလည်းဒီတိုင်းပဲတဏှာမဖြစ်အောင်နေရမှာပဲတဏှာမဖြစ်အောင်မှတ်မြင်မြင်ကမြောက်အကြံကြကမြောက်ပေါ့ခန္ဓာလိုရတ္တယုံဘုဒ္ဓဘောင်ဒါလည်းတွေ့ထိတွေ့တွေ့ထိကများစားရင်စားကများနိုင်မိုးရင်မိုးရကများနိုင်နာကများဒီလောက်နဲ့ရမှတ်ရတယ်မိုင်းမှန်နဲ့ဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့မဉ္ဇဏ်ဖုံဉာဏ်တွေရသောတာပတိမဉ္ဇဏ်၊သရဂိုင်းမဉ္ဇဏ် နာဂမိမညာရောမှဒီကာမတဏကာမဂုဏ်အာယု၅ပါးကလုံးဝပယ်တတ်နိုင်တယ်အဲ့ဒီလောက်ထီအောင်ကျင်ရမယ်လို့ဆိုတော့အာရဏပတ်သက်နော်ဒီကတော့ဒီအာရဏပတ်သက် အပြစ်မြောင်ကြီးရရှင်အတုပါလည်းဆင်ញင်လို့ရတာရှင်အတုပါဆိုရင်ဟုတ်လားအာရိပိကုလာတင်ညာလို့လည်းပြောလို့ရတာစားတော့ဘုန်းကြီးတို့ပါဇာပေါက်ကစားလိုက်တာပါဇာပေါက်ကစားပြီးတော့ထွက်တော့ အပေါက်မှန်များထွက်တာဒါတွေမြောင်ကြည့်ရဒါတွေဆင်ញင်တချို့ကဝိပဿနာဝိပဿနာပဲပြောတယ်အသိဉာဏ်မဖြစ်ရင်လည်းဝိပဿနာအထုတ်နေပြီမလို့ဘာမှမထူချဘူးပေါ့ဗျာမတော်တော့ကိုဘောက်ကထွက်ကြလာတယ်ဒါတွေကိုအမြဲမပြတ်ဆင်ခြင်နေဘာဖြစ်လို့လဲဆိုပါဇက်ဘောက်ကစာပြီးဒီကိုဘောက်ကအမြဲတမ်းထွက်နေဒါလေးတွေလေ့ကျင့်လုပ်ပြရမှုဘုန်းကြီးတို့လည်းဒီတိုင်းပါလေ့ကျင့်လုပ်ပဲ ချို့ချို့ဆရာတော်ကြီးတွေကြတော့ဒီအလေးကျက်နေလေလောက်တယ်သူကအမြဲမပြဘူးအင်းသားရေချိုးကန်းသွားပြီသူဒါတွေသိချဆင်ကျင်တယ်ချို့32ခုတာသားလုံးဆင်ကျင်တယ်တော်တော်ကိုဘောလုံးကထွက်ကြတယ်သိချဆင်ကျင်တယ်အပြစ်မြင်တော့မချစ်ခင်တော့ဗောဗျာမချစ်ခင်တော့ဆင်းရဲဒုက္ခတက်တာတော့ဘုန်းကြီးတို့ကအပြစ်မမြင်တော့ဒီခန္ဓာကိုယ်လည်းချစ်ခင်ဒုက္ခနာကိုယ်လည်းချစ်ခင်ပြီးတော့နောက်ကဆင်းရဲဒုက္ခတွေကလာတာဗော ဒုက္ခဖြစ်ခြင်းအကြောင်းရာသမှုရိယတဏှာပါပဲဒီတဏှာကိုပယ်တတ်နိုင်မှဆင်းရဲဒုက္ခကနော်လားကုံဆုံးတဲ့နေရာကိုရောက်နိုင်တော့အသိဉာဏ်နဲ့ဆင်းရဲဖြစ်ချက်ချင်းတော့ပဲရောက်မှာအသိဉာဏ်နဲ့ဆင်းရဲဖြစ်အောင်ကျင့်ဒါကြောင့်ဘုရားကပရမဆုံးပါမင်းလေအာကပလိကာရအာရဟုကိုချစ်လာသွားတဲ့တာငယ်လေးအသားလို့တည်သွားတဲ့တာငယ်လေးအသားစနေရတယ်လို့အဲ့လို ဆင်ញင်ပြီးတော့စာရှုမှတ်ပြီးတော့စာစာတန်ဒီစာနေရင်ဒီပေါ်မှာဆွမ်းလမ်းမှုတဏှာမဖြစ်တော့ဒါရင်လားဆိုအာယုံ၅ပါးကာမဂုဏ်တရားလုံးဒီတိုင်းမကျင်း ဆိုတာမျိုးမိတ်ပါပါနောက်တစ်ခုသွားချောင်းဖတ်တာဟာရာဖတ်တာဟာရာကြတော့ဘာနဲ့ဥပပိထားလဲရေခုံးနေခွာထားတဲ့နွားပေါ့ ဒီကုန်းတွေခွာထားပြီဆိုအရေတွေကပေါ်ရေတွေကစုပ်ပြတ်နေပြီဆိုတော့တတ္တဝါတွေမျိုးစုံကြိုက်ခဲ့တယ်အဲ့မှာအလူတွေလိုလည်းမောင်းလို့ခြောက်လို့လည်းမတတ်နိုင်အဲ့မှာဒုက္ခတွေအပြင်းထန်တာခံစားဟတ္တဟာရကိုလည်းအဲ့ဒီလိုဉာဏ်နဲ့သိအောင်မြင်အောင် ရှုမှတ်နေအောင်နော်သူ့ဉာဏ်မြင်သိအောင်ရှုမှတ်တဲ့အခါမှာဟတ္တဟာရလည်းဟတ္တကိုလည်းရှုမှတ်နိုင်တယ်ဟတ္တကြောင့်ဖြစ်ပေါ်လာမဲ့ဝေဒနာကိုလည်းရှုမှတ်နိုင်တယ် ဖတ်တာဘာကြောင့်ဖြစ်တယ်ဖတ်တာရဲ့အကြောင်းတရားတွေလည်းရှုမှတ်နိုင်တယ်ဒါလေးကိုလည်းမှတ်ထားဖို့လိုပါတယ်နော်ဖတ်တာပိစာဝေဒနာဒါကြဆသကတောက်တန်ကြီးပေါ့ဘုန်းကြီးတို့ကတရားသိရောတတ်တတ်တာမဟုတ်ဘဲနဲ့ရှုမှတ်မှုအထီအောင်သွားရမယ်နော်ရှုမှတ်မှုစခန်းတွေသွားရှုမှတ်တော့ဟောဒီတော့ကိုသင်ပေးလိုက်ပြီဒီတော့ရဲ့ရှုမှတ်မှုတွေကိုဘာသိလိုက်လဲဘယ်လိုတရားကျင့်ရမလဲဒါတွေသိရမယ် သိပြီးတော့ကျင့်ရမယ်နော်ဒီနေ့ဘုန်းကြီးကိုယ်တိုင်ခုသင်္นานသင်္นานနဲ့သင်ပေးတယ်ဆိုတော့ကိုကိုယ်တိုင်ကျင့်မှာကျင့်ဖို့အတွက်ကိုယ့်ကိုယ်လည်းသိအောင်ဆိုတဲ့အနေနဲ့ဘုန်းကြီးတရားတွေသင်ပြပါတယ်ကိုယ့်ကိုယ်လည်းသိသိပြီးတော့ကိုယ့်ကိုယ်လည်းကျင့်နေအောင်ကြိုးစားတော့ဒီမှာဖတ်တာကိုမြင်အောင်ရှုရမယ်ဖတ်တာမမြင်ရရင်တော့ရသောအပြင်တော့ဒီ ကိုယ်မှမျက်စိနားလျာကိုယ်စိတ်ကအများကြီးရှိနေတော့ဒီမျက်စိနားလျာကိုယ်စိတ်ရှိတော့အိပ်ပျော်နေတဲ့ခြင်းအရအိပ်ပျော်နေတဲ့ခြင်းအရဘုံစိတ်တွေဖြစ်တော့ဘောပြဝီတိမုတ်စိတ်ခေါ်တော့နိုးလာတဲ့ခြင်းအဆိုင်ပြီးတော့ဒီအောင်ဒါရ6ပါးမှာအောင်6ပါးကပေါင်းစုံတိုက်ဆိုင်ပြီးမှာပေါင်းစုံတိုက်ဆိုင်ပြီးလိုက်ဝိညာဉ်တွေကလည်းဝိညာဉ်6ပါးလည်းဖြစ်တာပဲအဲ့ဒီမှာဓာရမှာလည်းကိုယ်စိတ်ကကိုယ်အာယုံက ဘယ်မှာရောက်နေတယ်လဲဒါမှမူတည်တော့ဟောမျက်စိမှာရောက်နေတယ်ဒါကြရောက်မျက်စိကြည့်ရတော့မှုန်လိုက်တာဝဲလိုက်တာအောင့်လိုက်တာအဲ့ဒီခါကျရင်လည်းကြည့်တဲ့အာယုံပေါ်မှာတဲ့ကိုမျက်စိပေါ်မှာရောက်ဒီမှလည်းအိသဒုက္ခနာတာမြောင်ရှုခါလည်းမြင်ရတဲ့အာယုံဒီအာယုံပေါ်မှာလည်းအိသဒုက္ခနာတာမြောင်ရှုတမျိုးပြောရင်တဏှာဒိဋ္ဌိမာနောကောရှုဆိုတာအတူတူပါပဲ။ မြင်သိစိတ်လေးကြားသိစိတ်လေးပေါ်မှာရောက်နေလေဒီစိတ်လေးကိုလည်းအနေစာဒုက္ခနာတာမြောင်ရှုစပိုင်းမှာတော့ပေါ်ပြီးပြောဖြစ်ပြီးပြက်မြင်သိစိတ်တို့ဘာလို့ကျွန်တော်မြင်ခဲ့တယ်ကြားသိစိတ်ကတော့ထင်ရှားတော့နော်ကြားပြီးပြောက်တော့နောက်တစ်တန်ဖြစ်နောက်တစ်တန်ဖြစ်အနံ့တော့လည်းဆက်တိုက်သွားတယ်စားစရာတို့လည်းဒီတိုင်းမှာစားစရာကြလည်းသိနိုင်တယ်ရှုမှတ်ပြီးဆိုင်သိတာထိတာတို့ကတော့လည်း အဲ့လိုသိကွဲပြားမသိအတွေးစိတ်ဟုတ်လားတွေးစိတ်တွေစပိုင်းတော့တိကမြပဲသွားမှာပဲနောက်ပိုင်းတော့မှတ်မှတ်ပါများလာကြဒီတွေးစိတ်တွေဟောပြီးတော့ဖြစ်ဖြစ်ပြတလောက်မြင်အောင်သွားလိမ့်မယ်ဒိဋ္ဌဒုက္ခအနတ္တအဲဖတ်တာဖြစ်ကြောင်းတရားတွေကိုလည်းရှုမှတ်ဖတ်တာဖြစ်နေတဲ့သဘောလေးလည်းမှတ်ရမယ်ဖတ်တာဖြစ်တဲ့ဆိုအာယုံကို တွေးကြည့်ပေးတာပဲဖတ်တာဆိုတာစေတသိက်အတွေ့အထိပဲတွေးလေအာယုံပေါ့နော် အာယုံကအဆင်အာယုံတွေးမလားအတန်အာယုံတွေးမလားပေါ့ဒီတွေးတဲ့အာယုံလေးပေါ်မှာ तू ကကြာဖြစ်ပေါ်လာတဲ့အာယုံပေါ့အပေါင်းစုံတိုက်ဆိုင်မှုတော့ तू ကဓာရအာယုံဝိညာဉ်ဒီသုံးမျိုးပေါင်းစုံတိုက်ဆိုင်မိခြင်းကြောင့်ဖတ်တာကဖြစ်တော့အဲတော့ဟိုကယူပါဆိုရအာယုံလေးပေါင်းစုံတိုက်ဆိုင်ပြီးလို့ဒီသုံးမျိုးဖြစ်တဲ့ရဖတ်တာတွေးထီလေးကဖြစ်လာတာဒီဖတ်တာတွေးထီလေးကနေပြီးတော့ ဒီတွေးထိတဲ့သဘောလေးပေါ့တချို့ကြလည်းအဲ့ဒါထင်ရှားတယ်ဘုရားမိတ်တာချို့ကြလည်းအသိစိတ်ကထင်ရှားတချို့ကြလည်းအတွေးထိဖတ်တာထင်ရှားချို့ကြဝေဒနာထင်ရှားတယ်အကြောင်းမို့ဘုန်းကြီးတို့ဆရာတော်ကြီးတွေလိုက်ကြည့်ပေါ့နော် ချို့ဆရာတော်ကြီးကြတော့ဝေဒနာချို့အောင်ဟောဝေဒနာပေါ်မှာဖြစ်နေတဲ့တဏှာကိလေသာတွေချို့အောင်ငြိမ်းအောင်ရှုဖို့အဓိကထားညွန်တယ်ပေါ့ချို့ကြလည်းစိတ်ဓာတ်ဥပဒနာညွန်တဲ့ဆရာတော်ကြီးတွေလည်းရှိတာဘာဖြစ်လို့ तू အာတန်ရအာတန်ရရှုတယ် ဖတ်တာကိုတော့တိတ်ကြားရခဲ့ပါတယ်ဒီနောက်ပိုင်းဟိုကမ္ထံပြတဲ့ဆရာကြီးတွေဆရာတော်ကြီးတွေပေါ့နော်ဒါပေမဲ့ရှေ့ရှေ့တုန်းကတော့ဒီဖတ်တာဟာကိုရှုပြီးတော့တရားရတဲ့ရှင်မြတ်တွေတွေ့ရတယ်ဒီတုတ်တန်တွေမှာဘုရားဟောတာကိုတွေ့နေဖတ်တာဟာရှုပြီးတရားရတော့ ဟိုဘုန်းကြီးတို့ဒီတရားစခန်းတော့လည်းတခါပြောခဲ့ဘူးလေအဲ့မှာလည်းဖတ်တာဟာရှုပြီးတရားရသွားတယ်ဆိုရင်ကြောင်းပြောသွားတယ်ဟောဟိုကိန္တုကောပမတုတ်အဲ့ဒီတုတ်မှာလည်းဖတ်တာဟာရှုပြီးတော့တရားရသွားတယ်ဆိုရင်ကြောင်းတွေ့ရတယ်ပေါ့နော်နောက်ပိုင်းသာသနာမှာတော့ဒါတွေ့ရခဲ့တယ်ညွန်နာ ကိုထင်ရှားတော့စိတ်ဓာတ်ဥပဒနာညွန်တဲ့ဆရာတော်ကြီးတွေကြားဖို့တယ် ဝိညာဉ်ဥပဒနာညုံတဲ့ဆရာတော်ကြီးတွေကြားဘူးတွေတွေ့ဘူးတွေပေါ့ဗျာအဲ့လိုမျိုးဘာဖြစ်ဖြစ်ဒါတွေကတော့ကိုကိုယ်တိုင်ရှုကြည့်မှသိမှာပါကိုကိုယ်တိုင်ရှုကြည့်တော့ဩကိုကဘယ်ဟာတော့ကိုယ်စိတ်ထဲမှာထင်ရှားရရှုမှလို့ထင်နေရှားကြအသိဉာဏ်တွေဖြစ်တယ်ဆိုရင်တော့အဲ့ဒါရှုမှပေါ့ဒီတော့ဒီမှာတော့ဘုရားမိန့်သွားတာကအသိစိတ်ကိုလည်းရှုနိုင်တယ်အတွေ့အထိဖတ်တာကိုလည်းရှုနိုင်တယ် ပြီးတော့တွေ့ဒီဖတ်ကြောင့်ဖတ်တာကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာကိုလည်းရှုမှတ်နိုင်တယ်ဘယ်ရာပဲရှုရောနေစာဒုက္ခအနတ္တဒီလိုမြောင်ရှုရသုံးမျိုးလို့မြောင်ရှုရမှာနော်ဘုန်းကြီးတို့များသောအားဖြင့်တော့အနေစာသဘောကတော့တော်တော်များများသိတာများတယ်အကြောင်းတချို့ဆရာတို့တွေကဖြစ်ပျက်အဓိကဒါညွန်တာတွေ့ရသူကတော့ဖြစ်ပျက်မြင်ရင်ဒုက္ခလည်းမြင်သွားမယ်အနတ္တလည်းမြင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ညွန်ပုံရပါဒါပေမဲ့လို့ ဒါကတော့ဘုရားလည်းအဲ့လိုခေါ်ထားတာရှိတော့တုတ်တယ်မေဂိယတုတ်တို့လို့ကြဒီတိုင်းခေါ်သွားပါတယ်ဖြစ်ပြမြင်ရင်အိဋ္ဆမြင်ဒုက္ခလည်းမြင်တယ်နတ္တမြင်လည်းဒီလိုခေါ်သွားတယ်ဒါမျိုးလို့ဘုန်းကြီးတို့ကဘာပြီးတိုက်တွန်းလို့လဲဆိုတော့ကိုရှုကြည့်လိုက်ပေါ့ဟိုဘုန်းကြီးသာနားထောင်ကြည့်လိုက်ပေါ်ပြီးပြောဖြစ်ပြီးပြန်အိဋ္ဆသဘောတော့မြင်တာပဲဗျဒါမျိုးဒီဟာကိုဒုက္ခသဘောဉာဏ်ထဲမှာမြင်လိုက်သလားအနတ္တသဘောဉာဏ်ထဲမှာမြင်လိုက်သလား မမြင်သေးရင်တော့ရှုဖို့လိုပါတယ်။နော်တချို့ဆရာတော်ကြီးကဒါကိုအကြံဉာဏ်ပေးပါတယ်ဘယ်လိုကြံဉာဏ်အနိစ္စတလည်းဒုက္ခတလည်းအနတ္တတလည်းရှုရမယ်။ဒီလိုမိတ်။နောက်ပိုင်းကပုံကိုယ်တွေကတော့အဲ့ဒီလိုရှုမှပဲဘုန်းကြီးတို့သုံးမျိုးလုံးမြင်မယ်လို့ထင်ပါတယ်။အဲကြောင့်အဲ့လိုသုံးမျိုးလုံးရှုမှတ်မှသာလေမြင်ပါတယ်။များသောအားဖြင့်တော့ အနေဆသဘောလောက်ပဲမြင်တာပေါ့လေနေဖြစ်ပြသဘောလောက်ပဲမြင်ဉာဏ်မြင်ခဲပါဘာဖြစ်ဖြစ်ဒီမှာကစိတ်ကိုလည်းရှုနိုင်တဲ့ဖတ်တာအာယုံတွေ့ထိပြီးတဲ့သဘောလေးပေါ့ဒါလေးပေါ်ပြဖြစ်ပြီးပြအနေဆဒုက္ခအနတ္တမြောင်ရှုအဲဒီမှာ ရှုလို့မရှုမှနိုင်လိုက်ဘူးဆိုဖတ်တာကြောင့်ဝေဒနာလာလိမ့်မယ်ဝေဒနာဒီဝေအာယုံတွေ့အစင်းအာယုံပဲဖြစ်ပြီးအတန်အာယုံဖြစ်ဖြစ် ဖတ်တရသောအာယုံတွေးထိပေးတာကောင်းတာလေးတွေးထိပေးမယ်ကောင်းတာတွေးထိပေးနောက်ကဒုက္ခဝိညာဖြစ်တော့မကောင်းတာတွေးထိပေးတော့ဒုက္ခဝိညာဖြစ်တော့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တမာယုံမျိုးတွေးထိပေးတော့ဒါကတော့ဥပ္ပခဝိညာဖြစ်တာဒီဝိညာ၃မျိုးနော်များသောအားဖြင့်တော်တော်များများကဒီဝိညာပိုင်းမှာဝေဒနာပေါ်မှာတွေ့တာနေဖြစ်နေတဲ့တဏှာတွေကိလေသာတွေချုပ်အောင်ငြိမ်းဖို့ရှုဖို့ဆိုတဲ့နေရာမှာ တိတိကျကျကွယ်ကွယ်ပြားပြားသိတဲ့ပုဂ္ဂိုလ်နေတာပေါ့နော်ဒုက္ခဝိနာဆိုဘယ်လိုသိအောင်ရှုရမလဲဒုက္ခဝိနာဆိုဘာသိအောင်ရှုရမလဲဥပေက္ခဝိနာဆိုဘယ်လိုသိအောင်ရှုရမလဲဒါတွေတေချာလေးလာထားနောက်ဒီဝိနာတွေကလည်းဝိပဿနာဉာဏ်စင်တွေမှာဆိုဘယ်ဉာဏ်တွေမှာဖြစ်တတ်တယ်ဒါလည်းသိအောင်လေးလာထားဓမ္မတန်တွေကရှုမှတ်နိုင်မှာပေါ့ဘယ်လိုဉာဏ်ခိုက်တာမှဖြစ်နိုင်တယ် အထူးသဖြင့်တော့ဘုန်းကြီးတို့ကမ္မထန်ဆရာတွေတေချာဝတိကိုသိထားမယ်။ဒီယောဂီများလည်းသိထိုင်ကောင်းတော့သိထားတဲ့အခါကျတော့အော်ဒါငါမှဒီညံ့နေဒီရောက်လို့ဒီဟာဒုက္ခဝိနာ ဖြစ်နေပါလား။ဒီဒုက္ခဝိနာကိုအကြောင်းဘယ်လိုမှတ်မလဲ။ဒါလေးသဘောပေါက်လာတယ်။အကြောင်းမို့ဒါတွေကိုဘုန်းကြီးတို့ခဏခဏပြောရပါတယ်။ဖတ်တာနဲ့အာယုန်လေးတွေးထိပ်ပြီးလိုက်တဲ့ကောင်းတဲ့အောင်တွေးတဲ့ဒုက္ခဝိနာဖြစ်တယ်။မကောင်းတဲ့အောင်တွေးထိပ်ပြီးဒုက္ခဝိနာများသောအားဖြင့်ဒီ အထုတ်ခါစားယောဂီပုဂ္ဂိုလ်ဟာဒုက္ခဝေဒနာစတွေ့ပါတယ်ထိုင်းလာကြားလာတဲ့အခါကျတမာရီကလည်းမရှိသေးတော့မခံနိုင်ဘူးဗျာနာလာကျင်နာကြိုက်တာခဲတာနော်အရွယ်လဲစကားပြောတယ်နော်နည်းနည်းအရွယ်ကြည်လာကြကြထိုင်လို့မရဘူးထိုင်လို့ရတယ်ထတဲ့အခါကျဒုက္ခဖြစ်တယ်နည်းနည်းနည်းနည်းတက်ကြည်လာလေဒီဒုက္ခတွေသိရလိမ့်မယ် အဲ့ဒီမှာဒုက္ခဝေဒနာအများဆုံးတွေ့တာပဲတက်ကြီးလာလေဒုက္ခဝေဒနာ များများတွေ့လေပဲအဲဒုက္ခဝေဒနာကြတော့ခံခက်တဲ့သဘောဆင်းရဲတဲ့သဘောမြားညောင်များဆူတဲ့သဘောမျိုးမြင်အောင်ဒါမှတော့ပေါ့ဒီခံမှဒုက္ခသဘောသိဒီကမမှတ်နိုင်တဲ့ဒုက္ခဝေဒနာဒီခံမှုခက်တာဒုက္ခဝေဒနာမှတ်စေခြင်းတဲ့သဘောကတော့ဒီခံနိုင်အကောင်လို့ခံတိတံဝရစိတ်အကောင်လို့မှ လောကမှာနေတဲ့အခါကျတော့ကိုတယောက်ထဲနေတာမဟုတ်ဘူးနော်ကိုဘုန်းကြီးတို့ကြောင်းမှာဆိုရင်အရှိဘက်ချမ်းကကြွလာဆရာတော်ဒီမှာနဲ့၅ပါးပေါ့တယောက်တည်းမို့တော့ကိုယ်စိတ်တန်ကြအရာအလုံးပဲဖြစ်မှာတော့တယောက်တည်းနေရာတော့ကိုယ်စိတ်တန်ကြမဖြစ်တာတွေအများကြီး၅ပါးနေ၅စိတ်ပေါ့ဟောအခုဆိုယောဂီသီလရှင်တစ်ပါးယောဂီတစ်ပါးနဲ့ဆိုဟောကြောင်းမှာ၈ပါးလောက်ရှိ၈စိတ်လောက်ဖြစ်နော် အဲ့လိုမျိုးဖြစ်တာကိုယ်စိတ်တန်းကြမဖြစ်လို့စိတ်ဆိုးတော့တသက်လုံးစိတ်ဆိုးတိခံနေရတယ်တိခံနေမှချမ်းသာတယ်တိမခံနိုင်ပြောနေဆိုးနေဟာပြဿနာ တက်ဖို့ရရှိတော့ပြဿနာဘယ်ရမစို့ပေါ့အကောင်းတာတွေလောက်လိုက်တက်တာပဲမကောင်းတာတွေလောက်ရင်တော့ပြောစရာမရှိဘူးပေါ့ဗျာကောင်းတာတွေပါလောက်တော့တခါတည်းအဖုထစ်တွေဖြစ်တယ်ပဲအချိတ်ဆက်တယ်မမိတာတွေအမျိုးတွေပေါ့ အများကြီးပါဗျာအဲ့တော့သိခံလို့ဟောဒီဒုက္ခဝနာလေးကိုသိခံပြီးရှုမှတ်နိုင်လို့ရှိရင်သိခံနိုင်စိတ်အားကောင်းလာတယ်ဗျာဒါကြောင့်ဘုန်းကြီးတို့ကဒုက္ခဝနာလေးရှုမှတ်စေခြင်းတယ်ရှုမှတ်တဲ့အကျိုးကဘာလဲဆိုသိခံနိုင်တဲ့စိတ်တွေအားကောင်းလာတော့ဒါကိုသိစေလို့တဲ့အတွက်ဒုက္ခဝနာရှုအဒုက္ခဝနာကဉာဏ်စင်ရပြောရရင်နာမရူပပရိစ္ဆေရာဉာဏ်နာယုတ် ဒီကိုကိုယ်ကိုပြပြသိတဲ့ဉာဏ်ပေါ့ဗျာနောက်တစ်ခုကြဘယ်မှာသိသေးလဲဆိုပစ္စယပရိကဉာဏ်အယဉာဏ်တစ်ဆင့်တက်လာတဲ့ခါကျကြောင်းကြီးကိုသိတဲ့ဉာဏ်ပေါ့အဲ့ဒီမှာလဲဒုက္ခဝိနာတွေ့တာပဲတမ္မတနာဉာဏ်ဒီရောဒုက္ခဝိနာတွေ့တယ်အဲ့ဒါလေးမှတ်တာအဲ့ဒီဉာဏ်ဒီမှာဒုက္ခဝိနာတွေ့နေတာပဲဒုက္ခဝိနာကြရင်သိခံမှတ်ပါဘာဖြစ်လို့ဒုက္ခဝိနာသူကခံခက်တာကိုညာညောင်ညာဆူလို့ဘယ်လိုပဲခံခက်ခဲသူက အများအားဖြစ်နေတာမဟုတ်ဘူးဖြစ်နေတဲ့ခိုက်တော့ဆင်းရဲတာပေါ့ဒါပြောင်းလဲသွားချမ်းသာမှုရသွားတာအဲဒီကနေပြီးတော့သမထရညာကျော်ဒုက္ခဝနာ ရှုမှန်ရှုမှန်ရင်လည်းတမာဒီအကောင်းသွားလွှမ်းမိုးသွားလွှမ်းမိုးသွားကြော်လွှတ်သွားဥပဥရပညာရှေးပိုင်းတော့ရာဒုက္ခဝနာမျိုးစုံတွေ့တာပီတိကြောင့်ဖြစ်တဲ့ဒုက္ခဝနာတွေ့မယ်ပတ္တိတို့ပတ်သက်ပြီးတော့ ပတ္တိတို့အဲ့မှာပတ္တိအဓိက ထားပြောပေမဲ့ကာပတ္တိစေတပတိကာလဟုတာစေတလောဟုတာကာကမညာတဲ့အဲ့ဒီစေတသိက်6မျိုးရှိတယ်အဲ့ဒီ6မျိုးလုံးကြောင့်ဖြစ်တဲ့ဒုက္ခဝနာ တွေ့မှာပဲပိဋိကြောင့်ဖြစ်တဲ့ဒုက္ခဝနာလည်းတွေ့တာပဲဒီဝိနာတွေတွေ့လာတဲ့ခါကျနှစ်သက်တာပဲသဘောကျတာအဲ့ဒီမှာလဲဟုတ်လားလဲနေတတ်တယ်ရှေ့မသွားတော့ဘူးရတချို့သူဒီ နှစ်သက်မှုသဘောကြောင့်မှတိတ်ကောင်းတာ哦ချုပ်တော့လိုက်နှစ်သက်သဘောကြတော့ဘဝင်လေးတွေကြာနေတယ်ဘဝင်လေးတွေကြာနေဟိုဒီလိုနှစ်သက်သဘောကြာနေလောကအဲ့လိုတုံးတော့နှစ်သက်သဘောကြတော့ဘဝင်ကြာတယ်လို့တုံးတော့အဲ့ဒီမှာလည်းမကြော်တော့တချို့ကြတော့ဒါကိုပဲမက်ဖို့ဆိုပြီးတင်စားပြောလိုက်တော့အဟုတ်ထင်ကောင်းအဲကျမ်းဂန်များမှာကြတော့ဒီဝိပဿနာဉာဏ်ကြီးကြောင့်ဆင်မျိုးမက်တုဖို့တုလို့ဓာတ်ရိုက်ပြောသွားတယ် တချို့ကြအဲ့ဒါနားမလဲတော့ဆရာသမားလည်းတတ်မှတ်ပေးလိုက်တော့ဟိုတကယ်ဝမညာဖွညာရသွားပြီထင်တာပေါ့အဲ့လိုဖြစ်တာဒါပါလဲဆိုတော့တခြားမလေးလာထားတော့ဘောလို့တရားတွေကိုယ်တိုင်လည်းမလေးလာထားဘူးမလေးလာထားဘူးဆရာသမားလည်းတခြားသင်မပေးဘူးဆိုမှအကုန်လုံးရှုပ်ကုန်တော့အဲ့တော့ဆရာသမားလည်းတခြားသင်ပေးဖို့လိုသလိုတပည့်ကလည်းတခြားလေးလာထားဖို့လိုပါတယ် အဲ့ဒီမတုဖုတ်တုတွေကိုတကယ်မက်စစ်ဖို့စေထင်ပြီးတော့နေလိုက်တော့ဘယ်တော့မှမညာဖုန်ညာရမှာမဟုတ်တော့ဘူးဒါနဲ့ပဲလမ်းဆုံးသွားတယ်အဲ့လိုဖြစ်တတ်တယ်ဒါကဒုက္ခဝနာ တွေ့တဲ့ပိုင်းပေါ့နော် ဥရပြညာထီအောင်ဒုက္ခဝနာ တွေ့တယ်အဲ့ဒီကနေဖြည်းဖြည်းနဲ့ဆက်ရှုမှတ်သွားရင်ပင်ကညာအပြတ်တွေချက်တွေ့အဲ့ဒီဖြည်းဖြည်းနဲ့ဖြည်းဖြည်းနဲ့ရုပ်ကောနာဝပြက်အကုန်လုံးအပြတ်အကျက်တွေ့တော့ကြတယ် ပြက်တွေ့တဲ့အခါကျတော့မှတ်လို့မကောင်းတော့ဘူးအဲ့လိုမျိုးတွေဖြစ်တော့အဲ့ရဒီပြိမနဲ့ကြိုးစားမှကြိုးစားမှနဲ့တေကာရုပ္ပကညာရောက်တေကာရုပ္ပကညာရောက်တော့ဒါဥပ္ပခဝေနာတွေ့တာပဲခုနဥရဗျာညာဘက်မှာတွေ့တဲ့ဒုက္ခဝေနာပေါ့ဒီဒုက္ခဝေနာကြောင့်ဘုရားကဒုက္ခမြောင်မှဒုက္ခဝေနာဒုက္ခတော့ဓာတ္တပါဒီလိုမိန်ထားတယ်ဒီတေခါရုပ္ပကညာရောက်တော့ဥပ္ပခဝေနာတွေ့တယ်ဥပ္ပခဝေနာကြာဒုက္ခမတုခဝေနာနေသတော့ဓာတ္တပါ ဥပေက္ခဝနာကိုနေဆမြောင်မှဒါကဘုရားကိုယ်တိုင်ဓာတပတော့မှမိတ်တာရှင်သာရိပုတ္တရာရှင်မြတ်ကြတော့အနတ္တမြောင်မှဒါကြောင့်မို့တချို့ဆရာတော်ကြီးတွေကဒီဝိပဿနာဉာဏ်နဲ့မှတ်တဲ့အခါမှာနေဆတလဲဒုက္ခတလဲအနတ္တတလဲဒီလိုမှတ်ပြီးညွန့်တယ်ဒါသဘာဝကြပါတယ်အဲ့ဒီလိုမျိုးပဲဖြစ်ရမှာမေဇမှကြည့်တယ်ရင်တကာရုပ္ပကညာရဲ့သဘောတဘာဝတွေပိုင်ပိုင်နိုင်နိုင် မမြင်ဘူးဟုတ်လား တေကာနုပက္ခညာရဲ့သဘောတဘာဝတိတိကျကျနားမလည်ဘူးရှင်းရှင်းလင်းလင်းမဖြစ်ဘူးဒါမျိုးဖြစ်လာလို့အနေစာမလို့ရှင်းလင်းမှုရှိအနတ္တတခါတလှည့်စီမှတ်ကြည့်ရမှတ်ကြည့်တဲ့အခါကျတော့ရှင်းရှင်းလင်းလင်းဉာဏ်မြင်ရှင်းတာတေကာနုပက္ခညာရင့်တန်ပြီးတော့မညာဖုံညာရသွားပြီဒါကိုပြောချင်တာအဲတော့ခုနကဘုရားဗာမိတ်လဲဆိုတော့ဖတ်တာဖတ်တာကိုလည်းဘုန်းကြီးတို့ အနိစ္စဒုက္ခအနတ္တမြောင်ရှုနိုင်သလိုဖတ်တာကြောင့်ဖြစ်တဲ့ဝေဒနာဒီဝေဒနာကိုလည်းအနိစ္စဒုက္ခအနတ္တဝေဒနာပေါ်မှာဝေဒနာကိုအနိစ္စဒုက္ခအနတ္တမြောင်ရှုလုံးဝကြီးတော့ချုပ်ပြောက်သွားတာမဟုတ်ဘူးเนาะဒါဟိုနေရာလည်းပြောခဲ့ပြီဝေဒနာဆိုတော့တခုခုရှိနေမှာပဲเนาะအနာဆစကတုံးလေးပြန်ကြည့်ကြည့်အဲ့ဒီမှာဆိုရင်ဒီဟာလေးကခဏနာကြာဝနာဝရှိအောင်လို့ဘုန်းကြီးပြောပါတယ်ဝေဒနာကို ဒီတုတ်တတုတ်ပေါ့နော်ဘုန်းကြီးတို့တုတ်တတုတ်မှာဆိုစကုရတော်သောတာတော်ကာဏတော်ဇိဝတော်ကာယတော်ဒီသောတာငါးခုမှာရှိတဲ့ဝေဒနာကိုကာယပရိယန္တိကဝေဒနာဆိုပြီးတော့ဝပ္ပတုတ်သင်္ဂုတ္တပရမဟောဆာမဏ919မှာဝေစတုကဏိပါမှာဒါလေးသုံးထားတယ်မျက်စိနားလျာကိုဒီငါးဓာရမှာ ဖြစ်တဲ့ပိစ္ဆာဓာရိကဝေဒနာကို ကိုယ်လျင်ပိုင်းခြားယူကိုယ်မှာဖြစ်တဲ့ဝေဒနာလို့ဆိုလိုတာပါဒါကိုကာယပရိယန္တိကဝေဒနာမနောဓာရမှာနောက်ဆုံးမနောဓာရနော်အသက်ရှင်သမျှကာလပတ်လုံးဒီမနောဓာရီကဝေဒနာဖြစ်မနောဓာရီကစိတ်ထဲမှာဝေဒနာရှိနေမှာပဲဣတိမနောဓာရီကဝေဒနာမနောဓာရမှာဖြစ်တဲ့ဝေဒနာကတော့အသက်အပိုင်းခြားရှိသမျှကာလပတ်လုံးဖြစ်တဲ့ဇီဝိတပရိယန္တိကဝေဒနာဒီသုံးလုံးလေးဖရာသုံးလုံး ဟောသွားတယ်နော်အဲ့တော့ဒီဝေဒနာပြောချင်တာဝေဒနာဘယ်တော့မှမချုပ်ဘူးနော်ခဏပဲပေါ်ပြီးပြောဖြစ်ပြီးပြက်တမျိုးပြီးတမျိုးပေါ်နေမှာပဲဒုက္ခဝေဒနာမဖြစ်တော့ဘူးဆိုဒုက္ခဝေဒနာလာမှာဒုက္ခဝေဒနာမဖြစ်တော့ဘူးဝိခဝေဒနာလာမှာအဲနောက်တကတမျိုးပြန်လာမှာပဲမသိမချင်းပေါ့တစ်ခုဒီလာနေမှာအဲဒီဒီပြီးတော့မှ ကိုယ်ကဝေဒနာကိုပိုင်းပိုင်းနိုင်နိုင်မမှတ်နိုင်ဘူးတော့ဝေဒနာကြောင့်ဖြစ်တဲ့တဏှာပေါ့နော်ဒီတဏှာကိုရှုမှတ်နိုင်ရအဲ့လိုရှုမှတ်ဖို့ရဘုရားညွန်သွားတယ်ပေါ့နော်အဲ့ဒါလေးနားလည်ထားဖို့ပါဒီတော့ဖတ်တာဆိုတာအရင်ကိုခွာထားတဲ့နွားနဲ့တူတယ်ဒီဖတ်တာကိုညာနဲ့မြောင်မှတ်နိုင်မယ်ဆိုရင်ဝိညာသုံးဖို့သုံးပါးညာနဲ့ပိုင်းခြားသိတော့ညာနဲ့ပိုင်းခြားသိတယ်ဆိုခုနဒုက္ခဝိညာသဘော ဒုက္ခဝိနာသဘောဥပ္ပခဝိနာသဘောညာနဲ့ပိုင်ပိုင်နိုင်နိုင်ကို ရှုမှတ်သိလိုက်တာပေါ့အဲ့လိုညာနဲ့မြင်အောင်ရှုနိုင်ဝေနာသုံးသဘောပိုင်နိုင်တာသိတယ်သိတဲ့အခါကျမြင်သွားပြီဆိုဟောဒီနာဝေနာကြောင့်တဏှာမဖြစ်တော့ဘူးဗျာအဲ့တော့တဏှာကိုပယ်ပြီးသားတားဆီးပြီးသားဖြစ်သွားတယ်ပေါ့အဲ့လို ဝိညာဉ်သုံးပါးသောဉာဏ်ပိုင်းခြားတဲ့အရိယပုဂ္ဂိုလ်တစုံတရာပြုဝတဏှာကုံသွားသူပြုဝကိစ္စမရှိတော့ဒါဗျအရိယဖြစ်သွားရဟန္တာဖြစ်သွားဒါမိတ်နောက်အဲ့ဒီလိုဖြစ်အောင်ကျင့်ရမယ်ဒါကြောင့်မို့ဒီဖះကပါမိတ်နဲ့ဖတ်တာဝိညာဉ်ဖြင့်သိမြဲဝိညာဉ်သောတေချာသိဝိညာဉ်သောဉာဏ်ဖြင့်သိသည်နဲ့ကြပြိုင်တဲ့တဏှာမဖြစ်ဘူးတဏှာကုံဆုံးချုပ်ငိမ့်သွားရင်ဘာမှလုပ်ဆရာမရှိတော့ဘူးဒါကြောင့်ဖတ်တာကိုဖះကအာရဏိနဲ့ဟောထားတယ်ဒီလိုမှန် နောက်တစ်ခုသွားမယ်နော်နောက်တစ်ခုကြပါလဲမနောတင်စေတနာဟာရနောတင်စေတနာဟာရဆိုစေတနာပါပဲချမ်းသာအသက်ရှိတဲ့လူတယောက်ကိုအကောင်မောင်းတန်တဲ့ရန်သူများကဟုတ်လားရှေးတုန်းကဥပမာဟိုပြလက်ခုပ်တစ်ပေါင်လောက်နှစ်တဲ့လူတယောက်ဆိုလက်ခုပ်တစ်ပေါင်လောက်နှစ်တဲ့မိကြီးတွင်တဲ့ကိုဆွဲခေါ်ဆွဲချလိုက်တွန့်ချလိုက်အဲ့ဒီပုံကမိကြီးတွင်နေရနေပြီးတော့ ဝေးလို့လွတ်လို့တဲ့စိတ်တောင့်တမှုကဖြစ်တာအဲတော့ဒီမနောသင်္စေနာကိုဘုရားဗာနဲ့မိန်လဲမိကြီးတွင်းကြီးနဲ့တူတယ်ဒါမိန်လဲဘာဖြစ်လို့မိကြီးတွင်းကြီးနဲ့တူတယ်လဲမိန်တယ်လဲဆိုရင်ဟုတ်လားစေတနာဆိုတာကကံပါပဲစေတနာဆိုတဲ့ကံတရားကဟုတ်လားဘုန်းကြီးတို့ပြုလုပ်ပေးလိုက်တဲ့အတွက်ဘဝသစ်ဆိုတာရတာပဲဒါကြောင့်အိုးဟိုပြိဿတဘုပ္ပနဲ့ကြည်ရမှာနော် မသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ရာရှိရာရှိတော့ခံရပြီတော့မသိတော့လိုခြင်းမသိတာဝိစာပေါ့လိုခြင်းနာတဏပေါ့လိုခြင်းလာတော့ဗာလဲဆွဲလန်းမှုတွေဖြစ်တယ်ဆွဲလန်းမှုဖြစ်လာတဲ့ကံသင်္ခါရတို့ကံတို့မရရအောင်လုပ်တာသင်္ခါရဖြင့်ကာမဘဝပါတာကံတို့သင်္ခါရပဲမရရအောင်လုပ်တော့ဟောပရိတန်တွေဝိညာဉ်နော်ဒီစေတနာကြောင့်ဒီနောက်တာဘဝတည်တည်ရတာဟုတ် ဘုန်းကြီးတို့ခုတရားတွေဟောတယ်တရားတွေဒါကုသိုလ်စေတနာတွေဒီကုသိုလ်စေတနာတွေကဘဝတည်းတည်းဖြစ်ရအောင်ပါပဲဓာတမညာပုံညာမရသေး၍စေတနာဆိုကံတရားစီမံဖန်တီးလိုက်တဲ့ခါကျဘဝတစ်ခုရလာဘဝတစ်ခုရဟာဒီဘဝတစ်ခုကဘာနဲ့တူလဲဘုန်းကြီးလူ့ဘဝလမ်းကြီးမြောက်ကြည့်လိုက်ဘာနဲ့တူမိကြီးတွင်ကြီးဆွဲလိုက်တဲ့ပို့ချနဲ့တူတူပဲတွန်းချလိုက်တာနဲ့တူတူပဲ ဘဝတွေဒီလူဘဝရလာကြည့်လဲပူလောင်နေရတာပဲဒီကိုဘဝကိုပြန်သုံးသပ်ကြည့်နော်ဘုန်းကြီးတို့ကိုဘဝကိုပြန်သုံးသပ်ကြည့်ဟုတ်နေဖို့ထိုင်ဖို့ကြောင်းတော့စီမံတော့ဒါပေမဲ့လို့ကြောင်းရှိတော့ကြောင်းအတွက်ပူရတာတပည့်ရှိတော့တပည့်အတွက်ဘူးဟုတ်လားကိုယ်ဆွေမျိုးသားရှိတော့ဆွေမျိုးသားရင်အတွက်ဘူးမိဘရှိတော့မိဘအတွက်ဘူးသားသမီးရှိတော့သားသမီးအတွက်ဘူးအကုန်ပူလောင်နေရတာပဲ။ ဆောင်းနေရတာလောကပူလောင်ဒါမျိုးဖြစ်တော့ဒါကဒီတစ်ခုတည်းပူလောင်လာလားဘယ်ဟုတ်ပါလဲမွေးလာနေတယ်ဖြည်းဖြည်းနဲ့တက်ကြီးလာတယ်အိုးလာတယ်တက်ကြီးလာပြီးအိုးလာပြီးဆိုဘာဖြစ်လာနောက်တာယောဂတတရားလာပြီးနော်တက်ကြီးလာဘူးလားယောဂကြီးအမျိုးမျိုးပေါ့ယောဂကြီးမျိုးမျိုးဖြစ်ပုံဟိုဂရိမန္တလာတော့တော့အများကြီးပေါ်သွားတယ်ဒီခန္ဓာကိုယ်ကြီးဘဝတည်းဆိုဒီခန္ဓာကိုယ်ကြီးရလာဘူးဒုက္ခကောရံကောရော အင်မတန်ဆင်းရဲငယ်တော့တိတ်မသိပါဘူးကျမကြီးကောင်းနေတာတိတ်မသိတော့အရွယ်လေးရလာပြီဟိုဘုနာနာဒီနာနာခြားခြားထိုင်လို့လည်းမကောင်းခြားခြားမတ်တရနေလည်းမခံနိုင်ဘာမှအဆင်မပြေပါဘူးဒါမျိုးဖြစ်လာပြီးတော့အယံကာရောဘုအာရိနောခန္ဓာကိုယ်ကြီးကကြည့်ရင်တော့အပြစ်တွေကြီးတော့ပေါ့နော်ခုနပြောခဲ့ပြီ စားတော့ပါးစပ်ပေါက်ကစားထွက်လိုက်တော့အပေါက်မှများကုန်ထွက်တာတခုမှနှစ်သက်ရှာမရှိဘူးကောင်းတာတွေမထွက်ဘူးပေါ့ဗျာမကောင်းတာတွေထွက်တာအဲတော့ခန္ဓာကိုယ်ကြီးကအာရိနဝောဘာမှနှစ်သက်ရှာမကောင်းဘူးပြီးတော့ဣတိမသွေကာယဝိရာအာဝရဥပ္ပစ္စန္တိဘုရားကအဲ့လိုဂိရိမာနနာတုတ်အင်္ဂုတ္တဓာတကနိဗ္ဗာန်မှာဟောတယ်ဒီခန္ဓာကနာယောဂမျိုးမျိုးဖြစ်တယ် နောက်ဆိုရင်သိကြတော့96ပါးပဲသိတော့96ပါးမကောက်ပါဘူးအများကြီးပဲမျက်စိကိုမျက်စိဆိုသိကြည်လာနည်းနည်းကြည်လာတော့ဟောမျက်စိအောင်လာပြီနားလာပြီမျက်မှန်တက်မှာဘုန်းကြီးတို့ဆိုမြင်တော့ဒီစားမျက်မှန်မတိုင်ပဲမြင်လိုက်မှာမျက်စိဒုက္ခတွေပေးတော့ဖြို့ဆိုမမြင်ရတော့မုံလာပြီဝါလာပြီမျက်စိနဲ့ပတ်သက်ဒါ96ပါးတယ်မပါဘူးဒါတွေကတတ်တတ်ပဲနာယောဂနာလည်းတက်ကြည်လာလေးလာပြီ မကြဘူးအတော်သိမ်းမှာဒါမျိုးတွေဖြစ်မှာနှာခေါင်းယောဂအနံပိအနံနေမရဒါမျိုးတွေဖြစ်တော့အခုယောဂဆိုပြီးဆိုပို့ဆိုတော့ရှာယောဂငယ်တော့ကတော့ဗာလိစားလျာစားလျာရတာရှိတော့ကြီးလာတော့ဘယ်ရတာမထိုးပေါက်နိုင်တော့ငယ်တော့ကောင်းတာတည်းကြီးတော့မကောင်းတော့ဒါမျိုးတွေပေါ့ဗျရှာကယတတတ်ပြက်လာကာယယောဂကာယရောဂခန္ဓာကိုယ်ကြီးမှာလည်းနော် ကာယပတာရယုတ်တွေပျက်စီးလာပျက်စီးလာတော့တော့သင်ဆိုရင်သိမသိတော့ဟွန်းငယ်တော့ကဆိုရင်တော့လည်းနည်းနည်းလေးထိတာနဲ့သိအာဂௌဥတိတယောဂခေါင်းနဲ့ပတ်သက်တဲ့ယောဂမျိုးစုံကြောင့်ခေါင်းမှုခေါင်းကိုက်ထိုအောက်ဘူဝေကန္နာနားနဲ့ဟိုနရွယ်နရွယ်ယောဂလည်းဖြစ်တာပါဇတ်ယောဂဒါဏယောသွားယောဂဟောသွားယောဂတော်များများနေ့တိုင်းစတောင်းနော် ပြီးတော့သွားဒုက္ခတွေပြီးတော့သွားရရဖြည်းဖြည်းနဲ့ဟုတ်လားတချောင်းပြီးတချောင်းဒုက္ခပြီးလာဖြည်းဖြည်းဖြည်းနဲ့ကျိုးတော့တာကျိုးလိုက်ပြန်ဆိုက်လိုက်နဲ့ဒီလိုနဲ့သွားတော့အများကြီးဟိုအဲ့ဒီဟာလေးအင်္ဂါကြာတွေကတော့ဟိုကိုယ့်အကိုလေးလာအဲ့တုန်းကလည်းတခါဂိရိမာနာတုတ်တရားစခန်းမှာတခါပြောကပြုပါတယ်ဒါနာတော့ဥထာရောကနှုတ်ခမ်းယောဂါတို့ချောင်းဆူတို့အင်ကြယောဂါတို့ နှာခေါင်းတွင်ယောဂထိတ်ကနာတို့ကိုယ်တွင်ပူယောဂဖြားယောဂအများကြီးအဲ့မှာဘုရားဟောသွားကုတ်စီဝမ်းယောဂတတိလက်လွတ်တဲ့ယောဂတချို့တော့တတိလွတ်နေတချို့ကအတိတ်တရိယာတယ်ပိစုပန်တရိမြောက်ချို့ကပိစုပန်တရိယာတယ်အတိတ်တရိမြောက်ဒါမျိုးတွေဒါမျိုးတွေလည်းအများကြီးတွေ့ရတော့ဘူးနော်တက်ကြီးလာလေးတွေ့တယ်ကိုကိုယ်တိုင်းလည်းဒီတိုင်းမှာဖြည်းဖြည်းနဲ့ပါလာတယ်ကိုဝင်သွားတဲ့ယောဂဝမ်းလေထိုးယောဂ စာမားတဲ့ယောဂနူနာယောဂနာပစုတ်ယောဂခယူသိင်းယောဂချောင်းစိုးသွေးပါဆုံးနာမြစ်စွာအယူယောဂယူတဲ့ယောဂဝိနာယာနာကြည်စာယာနာခြေသက်လက်သက်နာတို့ခြေဘွားနာသွေးယာနာဒီမှာတွေအတွင်းလိုက်ကောင်းစီချိုဘုရင်ပါဠိတော်ဖတ်မပြတော့ဘူးသူအဲ့ဒီဘုရားဟောတာတဲ့အတိုင်းအဲ့ဒါတွေတခုချင်းဘုရားဟောတာဒူလာတဲ့ဟုတ်လားဘုန်းကြီးတို့ဘုန်းကြီးတွေဆိုဒုက္ခ ထိုင်မှများတော့ဒူလာဖြစ်တော့ကာရကတကြောင့်ဘုရားမတတ်ရပါလားသွေစုနာခရိညီနာအဲ့မှာ96ပါးကဘာကိုပြောသွားလဲပိဋ္ဌသမုဋ္ဌာနာဝါဒတဲကြီးကြောင့်ဖြစ်တဲ့ယောဂနော်ဒီချိုတဲကြီးတွေထောက်ပြတယ်တဲကြီးတွေဖြစ်တဲ့တဲကြီးကြောင့်ဖြစ်တဲ့ယောဂ90 32ပါးပေါ့ဒီလိုမိတ်ထားတယ်တေမသမုဋ္ဌာနာအာဘာဒတလိတ်ကြောင့်ဖြစ်တဲ့ယောဂ32ပါး ဝါဒသမုဋ္ဌာနာအဘာဒအလေးအကြောင်းဖြစ်တဲ့ယောဂသုံးနေတာအဲ့ဒါ96ပါးတာအဲ့ဒါပဲအကယ်တော့96ပါးမဟုတ်ဘူးမကဘူးနော် ခုနယောဂတွေပါသေးတယ်ဘုန်းကြီးတို့ကနာမျိုး96ပါးတို့ပါနာမျိုး96ပါးဒီကိုအဲ့တော့ तू ကဘာပဲกินတလိမ့်နဲ့သိကြည်လေဒီသုံးမျိုးကြောင့်ဖြစ်တဲ့ယောမကင်းလို့ပါလို့ဤဆိုချမ်းတဲ့မျက်စိယောဂနာယောဂကျမ်းနေတာဆူတောင်းအဲ့ဒါမျိုးအကုန်လုံးပြည့်စုံနိုင်ခဲ့ပါတယ် အဲ့ဒီမှာမှတ်သားစရာအဲ့ဒီတော့မှာဘာဟောထားလဲဆိုယောဂဖြစ်ကြောင်းရှစ်မျိုးဟောတာယောဂဖြစ်တာကဘာကြောင့်ဖြစ်လဲပဲကြီးကြောင့်လည်းဖြစ်တယ်ကြောင့်တစ်မျိုးတလိပ်ကြောင့်လည်းဖြစ်တယ်လေကြောင့်လည်းဖြစ်တယ်ပြီးတော့အဲ့ဒီသုံးမျိုးပေါင်းပြီးတဲကြီးတလိပ်လေသုံးမျိုးမညီမျှခြင်းကြောင့်ဖြစ်တယ်လေးခုရှိသွားပြီနော်အော်ခုဥတု ဥရုတွေဖောက်ပြန်မိုးရွာလေတိုက်အေးပေါ့ဗျာအဲ့ဒါအေးတယ်အေးလုံးတော့လေယောဂတွေဖြစ်ပြီးသိကြတယ်ခုယောဂဆိုကြီးကလည်းထပ်ဖြစ်ပြန်ပူလုံးတော့လေသိကြပြန်ယောဂဖြစ်တယ်ပူလုံးတော့လေယောဂဖြစ်ပြန်တယ်အေးလုံးတော့လေယောဂဖြစ်တယ်ဒါကြောင့်ဥတုပတိနာမစအာဘာဒာဒီလိုဟောသွားတယ်ဒါလေးလည်းကိစ္စရမယ်နော်ခုလိုဘုန်းကြီးတို့ဥတဲ့ဇာတိဥတုဖောက်ပြန်နေတဲ့ချိန်ဆိုရင်တော့တတိထားတော့ဗျာ ဘုံရောလူကုံတော့ကိုကိုခန္ဓာကိုကိုပဲသိတယ်သူများမသိဘူးကိုယ့်ကိုယ်တတိထားနေထိုင်မှနောက်ဝိသမပရိနာမစာအာဘာဒာကြာကြာထိုင်နေရှောင်းတရားထုတ်တယ်ကဣရိယာပုညီမြောင်ထိုင်ရတယ်တချို့ကြဣရိယာပုညီမြောင်မထိုင်ဘူးတခါတည်း9နာရီအပြတ်ချလိုက်7နာရီပဲတထိုင်နေနဲ့တရားမရပါဘူး တခုတော့ရှိတာပေါ့ကိုကတမာရီတွေရထားပြီးအဲ့ဒါဆိုရင်တော့ရကောင်းရတယ်တမာရီရပြီးဇန်တမာရီလောက်ထိအကောင်းတဲ့တမာရီမျိုးဒါပေမဲ့သုံးဖို့ဇန်တမာရီလို့ရသွားပြီအဲ့တော့ငါတို့အပြတ်လောက်မှာပဲအဲ့ကြတော့ကိုကတမာရီရှိတော့ခါကြတော့ဇန်တမာရီနဲ့ရှုမှတ်နိုင်တော့ကို့မှာဘာတမာရီမှမရသေးဘဲနဲ့ပေးထိုင်လို့ရတော့အဲ့ဒါယောဂဖြစ်တာယောဂဖြစ်ခြင်းအကြောင်းဝိသမပရိနာပစာအဘာဒာ ချိန်ကြမင်းစွာထိုင်မယ်ချိန်ကြမင်းစွာရပ်မယ်ချိန်ကြမင်းစွာလျောင်းမယ်ချိန်ကြမင်းစွာသွားနေမယ်အဲ့ဒီလိုဣရိယာပုမညီမြခြင်းကြောင့်မို့လဲယောဂဖြစ်တယ်နော်ဩပဂမိကအာဘာရာလူများတွေနှိမ့်ဆက်ညှင်းဆဲခြင်းကြောင့်လဲယောဂရနိုင်တယ်ကမ္မဝိပါကစာကံကြောင့်ကိုပြုလုပ်ထားတဲ့အတိတ်ကံတွေကြောင့်မို့ ဒါယောဂဝိနာလေဒါကြောင့်အကြောင်း၈မျိုးမှတ်ထားနော်အတိတ်ကြောင့်ဖြစ်လာလေယောဂဝိနာကြဘယ်လိုမှကုလို့ရမှာမဟုတ်ဘာလို့အတိတ်ကကိုပြုလုပ်ထားတဲ့ကံကကြိုးပေးလာပြီအဲ့ဒါကြတော့ကိုကခန္ဓာရှိအောင်မလုပ်လို့ရမှာဒါယူတော့ကြောအောင်လောအောင်တော့မရဘူးရတ္တမဉဏ်ရသွားရင်တော့အဲနောက်ဘဝတော့မခံရဘူးဒီဘဝပြိဋိဘာမဆံခင်တော့ဒါတွေကြုံအောင်ပါပဲအဲဒီမှာအများကြီးပါသွားတယ်နောက်တော့ဝဲမှာဘုရားကအဲဒီ ယောဂဖြစ်ဖြစ်ကြောင်းရှင်းမျိုးပြီးတော့လာသေးတယ်ဆက်ဟောသေးတယ်တိတံအေရံခံခြင်းအုံနံဗုဒ္ဓံခံခြင်းဒါယောဂဝင်လာပြီဈိကိစ္စဆာလောင်မှုတွေနေဆက်ခြင်းပြပါတာအစာဆာလောင်မှုပြီးတော့ရေဆာလောင်မှုဒါမျိုးတွေပေါ့ဥစ္စာတော့ခြင်းကြီးတွေခြင်းငယ်တွေခြင်းကြီးတွေကနေနှိပ်ဆက်တာခြင်းကြီးကလည်းဆုံးထုတ်အောင်မဆုံးထုတ်ရင်ကိုယ်ဒုက္ခဖြစ်တော့ခြင်းငယ်တွေကလည်းဒီတိုင်းပဲဆုံးထုတ်အောင်မဆုံးထုတ်ဒုက္ခဖြစ် အဲတော့အဲ့ဓာတွေကိုလည်းပြည့်မြောက်ဆင်ញင်ပေးရမယ်ဒါကိုပြောချင်နေတာကတော့ကဘုရားဟောတာပဲနော်ဒီစေတနာနဲ့ဖန်တီးပေးလိုက်တော့ဘောတခုရလာဘောတခုရလာတော့ဘာဖြစ်လာလဲမိလောင်တွင်းကြီးကိုပို့တွန့်ချလိုက်တာတူတူပဲဘာဖြစ်လဲအဲ့ဘောတခုရလာတဲ့ဘောကပူလောင်ဆင်းရဲတာဘုန်းကြီးတို့သူတပြင်းဒီကာမဆက်တပုံပေါ့နော်ဒီပုံကပုံကိုယ်တွေကတော့ပူလောင်ဆင်းရဲတာပဲ မွေးလာတယ်ဖြည်းဖြည်းနဲ့တက်ကြီးလာတယ်သူသဖြင့်လူပုံပဲလေးပုံသိထင်ရှားပါတယ်ဟွန်းတက်ကြီးလာယောဂမျိုးမျိုးဖြစ်လာတယ်ဖြစ်ပြီးတော့ဗာနာကျင်ကြိုက်ခဲလာအိုရင်နာနောက်ဆုံးတော့အိုရင်နာရင်လည်းဘောကအဆုံးသတ်သွားတယ်ဒီဖြစ်စဉ်ညာသဘောဖြစ်စဉ်ကြီးပဲလေကြည်လိုက်လူတိုင်းလူတိုင်းဒီတိုင်းကြီးသွားမွေးလာတယ်အေးနဲ့ကြည်လာတယ်ကြည်လာတော့ယောဂဝနာတွေဖြစ်လာတယ်ယောဂဝနာဖြစ်လာရင်လည်းအိုးလာတယ်ကြည်လာတယ်ကြည်ရင်လည်း တက်ကြီးနဲ့ယောဂဖြစ်ယောဂဖြစ်နဲ့တက်ကြီးအဲ့တော့နောက်ဆုံးတော့သိသွားတာပါအဲ့ဒီမသိခင်မှာပဲဘာဖြစ်တတ်သေးလဲတောကပရိဒီဝါဟောဒါရှိတော့ဒါသမီးရှိတော့သမီးပစ္စည်းရှိတော့ပစ္စည်းပဲအကြောင်းရှိတော့ဘုန်းကြီးတွေအကြောင်းရှိတော့အကြောင်းတပည့်ကျော်ဒါတွေဆိုရင်ပုတ်ဆိုရဒါတွေပြက်စီးသွားပြီဆိုငိုကြွေးရပြီစိတ်ဆင်းရကိုဆင်းတယ်လာပြီတချို့ကြတော့တရားတရားမရှိတဲ့အခါကျပို့ပူလောင်မှုတွေ ပြင်းထန်လာကြမူမေပြဿနာမျိုးစုံကြုံရတော့ဟောဒါတွေကဘဇုလက်ချက်လဲလို့မေကိုပြုတ်လို့ထားတဲ့ကံတွေကြောင်းပဲကံတွေကြောင်းပေါ်ရတွေရတယ်ဒါကိုညံနဲ့မြောင်ကြည့်ရတော့ညံနဲ့ပန်ချသည်ညံနဲ့ပန်ချသိလိုက်တဲ့အခါကျဒီဘဝကိုဖြစ်စေတာတဏှာပေါ့နော်ဒါမှဖြစ်အောင်ကျင့်ရတော့မသိတော့လိုချင်ဆိုလိုချင်တော့ဆွဲလာဆွဲလာတော့ပြုတ်လို့ပေါ့ ဒါတွေပြန်ရှုနေအောင်ကြည်ရအောင်နော်အဒီဟာတွေရှုဖို့ဆိုတော့တော်တော်ခက်တာပေါ့နော်ဒါတော့ပရိသသမုပ္ပါပေါ့ဒီသင်္ခါရဆိုတာအတိတ်ဒါစေတနာဟာဒါတွေကတော့ဘုန်းကြီးတို့ဘလို့မှမရှုနိုင်ပါဘူးဇံမရရင်ပေါ့နော်ဇံရရင်တော့ဒါဇံသမารီနဲ့နောက်ပြန်ရှုလို့ရအောင်အတိတ်တုန်းကငါဘာကနေထူထောင်လာပြုတ်လို့ခဲ့လို့ဒီဘဝရတာပဲဟောဥဂတိရကြီးအတိတ်ဘဝတော့ဘာကနေပြုတ်လို့ခဲ့လို့ဒီဘဝမှာဒီလိုတရားဟောနိုင်တာပဲတရားပြနိုင်တာပဲဒါမျိုးပေါ့ ဒါကဇန်သမารိယမှာရှုနိုင်တယ်ဇန်သမารိမရရင်မရှုမှနိုင်နော်ဘာဖြစ်လို့ဒီကနေပြုလုပ်ကြလဲမသိဆွဲလန်းလို့ဘာလို့ဆွဲလန်းလဲလိုချင်လို့ဘာလို့လိုချင်တာမသိလို့ပေါ့ဒီဝိဇ္ဇာအတိညာဖြစ်အောင်ကျင့်ရတယ်အတိညာဖြစ်မှဒီဝိဇ္ဇာမောဟတွေကွာချပြီးတော့အတိညာနဲ့ဖြတ်တောက်နိုင်အဲဒီကနေ့ကတော့လွန်ပြီးသွားပြီပေါ့လွန်ပြီးသွား ဒီဟာတွေနောက်ထပ်မဖြစ်အောင်ပဲဘုန်းကြီးကလုပ်လို့ရအောင် နောက်ထပ်ဒီလိုကံနေဖြစ်တော့ဖြစ်နေမှာပဲလေကုသိုလ်ကံတွေအကုသိုလ်ကံတွေရဟနာမဖြစ်မချင်းရဟနာဖြစ်မှာပဲဒီကုသိုလ်ကံအကုသိုလ်ကံတွေပြတော့ဒီတော့ဘုန်းကြီးတို့ကဘုဒ္ဓဇင်ဆိုရင်တော့အကုသိုလ်တွေဖြစ်များတော့အကုသိုလ်ဖြစ်နေအောင်ကြိုးစားတော့အရိယာဖြစ်အောင်ကြိုးစားအရိယာကြတော့ကုသိုလ်တွေဖြစ်များသွားဘုဒ္ဓဇင်တွေ များသောအားဖြင့်လူတကူသုံးနှစ်ခုဒီလိုသတ်မှတ်ထားတယ်ပေါ့ဗျာပုရုဇဉ်ပုဂ္ဂိုလ်ကတော့ကုသိုလ်တဲ့အကုသိုလ်ဖြစ်များတယ်ပုရုဇဉ်တဆင်ချင်းချင်းနဲ့နောက်တော့သောတာပန်ဖြစ်သွားမယ်အဲ့ရဆက်ကျင်တရားကနာကအဲ့ဒီရောက်တဲ့ခါကျတော့အရိယာပုဂ္ဂိုလ်ဖြစ်သွားတော့ကုသိုလ်ပဲဖြစ်များတော့အကုသိုလ်ဖြစ်နေသွားကုသိုလ်တွေကတော့ကောင်းတဲ့ပုံပွားပို့တော့ပဲဗျာအကုသိုလ်တွေကမကောင်းတဲ့ပုံပွား ပို့တာပဲအဲ့လိုတော့ကြွားချတော့အရိယာဖြစ်သွားပြီဆိုကိုကတဆင်းနဲ့ဆင်းမြင့်တက်ဖို့ပဲရှိတော့တော့အောက်ဘက်တော့မှပြန်မရောက်တော့အကြောင်းအရိယာဖြစ်သွားရင်တော့ဟိုရှေ့ဆက်သွားမယ်ခေကတေချာတော့တော့အဲ့တော့ဒီမှာဘုရားဟောလို့ရပါလေဆိုမနောတစ္စေနာဟာရကိုဉာဏ်နဲ့ဟုတ်လားမနောတစ္စေနာကကုသကအကုသကနေပေါ့ဘဝတွေကို ဖြစ်စေတာတဲ့ကံတွေပေါ့ဒီကံတွေ ဉာဏ်နဲ့သိအောင်အထောက်ပေါ့ဒါမှမဟုတ်လက်ရှိကံနေပေါ့ပြုလုပ်တဲ့ကံနေကုသိုလ်ကံဥရုဇဉ်ဘွားဆိုကုသိုလ်ကံနေများများဖြစ်အောင်လုပ်ရုံပဲအရိယာဘွားဆိုရင်ကုသိုလ်ကံနေမပြတ်ဖြစ်တော့အရိယာဘွားဆိုတည်တဲ့တည်တဲ့အရိယာနေမြင့်တက်သွားရင်သောတာပန်သဒ္ဓကံဖြစ်အောင်ကြိုးစားမယ်သဒ္ဓကံဆိုနာဂံဖြစ်အောင်ကြိုးစားမယ်နာဂံဆိုယန္တာဖြစ်အောင်ကြိုးစားမယ်အဲ့လိုကြိုးစားလိုက်တော့ဒီကံနေမဖြစ်တော့ဘူးဗျာ ဒီကံနေမဖြစ်တော့ရင်ဒီပေါ်မှာဒီကံနေပြုတ်လို့တဲ့တဏှာကိုလည်းပယ်ရှားပြီးသားဖြစ်ပါအဲ့ဒီလိုပဲဆိုပြုတ်ရကိစ္စမရှိတော့ဆိုရဟနာဖြစ်ပါပြောတာအဲ့ဒီလိုရှင်းဖို့ကြံဖို့အရေးကြီးတယ်နော်အနောက်တစ်ခုသွားကြအောင်တော့ဝိညာဏဟာရဝိညာဏဟာရဝိညာဏဟာရဆိုကြတော့ဘယ်လိုလဲဆိုတော့ခရက ဝိညာဏယဟန်တို့ဝိညာဏဟာရကိုဘယ်သူမှတ်သည်ဆိုရင်လူစိုးလူမရာဇဝတ္တတယောက်ကိုဘယင်ကနေပြီးတော့တရားယုံမှာနာနဲ့တစ်ချိန်နေ့လယ်တစ်ချိန်ညနေတစ်ချိန်ပေါ့ညတစ်ချိန်ပေါ့လှံပေါ့လှဖြစ်ဒါရေပေါ်ဝီစီပေါတိတ်တိတ်တယ်လေနေ့လယ်ညတစ်ချိန်လှံပေါ့နော်ညတစ်ချိန်လှံပြပေါ်ဝီစီပေါတိတ်တိတ်တယ်လေလှံဖြင့်အချက်တရားစီထိုးဖို့အမိတ်ချတယ် ထိုမိန့်တယ်ပြုလုပ်ကြတယ်ထိုရရာသောသားပြင်းထန်စွာဆင်းရဲဒုက္ခကိုခံစားရတယ်။သူ့ကိုမနေ့မနေ့လေမနေ့အချိန်တရာလနဲ့ထိုးခိုင်းနေ့လည်းအချိန်တရာလနဲ့ညအချိန်တရာလနဲ့ထိုးကဒီတန်ရာတွေကပြင်းထန်စွာခံစားဝိညာဏဟာရဆိုတာအဲ့ဒီလှန်နဲ့ထိုးခံခြင်းကဲ့သို့မှတ်ရမယ်။ဝိညာဉ်ဆိုတာပရိသန်နဲ့စိတ်ပေါ့ဗျာခုနကသင်္ခါရပစ္စယဝိညာဏ ဘုန်းကြီးတို့ကံနေတိတ်ဘဝပြုလုပ်ခဲ့တဲ့ခါကျဟောဘဝတွေရလာဒီပရိသန်နေဝိညာဉ်ကိုပြောတာနော်ဒီမှာဝိညာဉ်ဆိုတာဘာလဲဆိုပရိသန်နေစိတ်ကိုဆိုလိုတာကုသိုလ်ကံနေပြုခဲ့ရင် ကာမရူဘုံလူဘုံနတ်ဘုံဇမဘုံဒါတွေရမှာပေါ့ဗျာကာမဝဒလကုသိုလ်ကံဆိုကာမဘုံပေါ့ရူပကုသိုလ်ကံရူပဘုံအရူပကုသိုလ်ကံကုပြုပြုလုပ်တိုင်းအရူပဘုံရောက်ပါမှာပေါ့ အာဟုတုကံนี่ပြုလုပ်ထိုင်တာဘယ်လေးပုံရောက်သွားတာမျိုးအဲ့တော့ပရိသန္တိတည်ကြပြီဆိုနောက်ကလာပြီနာယုတ်တွေလာတော့တာပရိသန္တိကြောင့်နာယုတ်တရားတွေဖြစ်လာတယ်နာယုတ်တရားတွေဖြစ်လာဘာဖြစ်လဲအပေါ်ခုနကဖတ်တာသင်္ခါပိစဝင် စေတနာမနောသစ္စနာအရာဖြစ်တဲ့အတိုင်းပေါ့ဒီဟာတွေဒီတိုင်းပဲတန့်ဖြစ်သွားတော့မြတ်နာယုတ်တွေဖြစ်လာရင် နောက်ကဘာလဲမိုးရလာ မိုးရလာရင် တက်ကြီးအိုလာယောဂမျိုးစုံဖြစ်အိုနာတေးပေါ့ဗျာဒါမျိုးတွေတိုက်ရိုက်သွားတာမတေးမှလည်းခုနလိုဆိုရင်ဓာတ်တွေပူဆွေးတိုင်းငိုကြွေးရတာတွေခန္ဓာကိုယ်ကြီးကနာကျင်ကြိုက်ခဲကြတာတွေစိတ်မချမ်းသာတာတွေဒေါသဆက်ကြီးတင်းကြီးငိုကြွေးပူလောင်မေးပူမိတ်ဒါတွေဖြစ်ကြတယ်ဒီဝိညာဏဟာရပါပရိဒဏ်နေစိတ်ကိုပိုက်ချသည်ဒီပရိဒဏ်နေစိတ်တွေကလည်းသိနိုင်မှုခဲမှာ န်းကြီးတို့စာပေမှာပြန်ကြည့်တဲ့အခါကျတကယ်ပဲပါရမီတူးရှိတဲ့ပုံကိုယ်တွေပဲသိနိုင်တာပဲပရိသန်နေနေတဲ့အချိန်ကာလမျိုးတွေပါရမီတူးမရှိတဲ့ပုံကိုယ်တွေကတော့သိဖို့ခက်ရင်ပါမွေးလာတဲ့သူများပရိသန်နေနေတဲ့ဒုက္ခကြည့်ပြီးတော့မှမှန်ဆသိနိုင်တာပါရမီတူးရှိတဲ့ပုံကိုယ်ပရိသန်နေနေခဲ့တဲ့ချိန်ကာလတွေပြန်သိနိုင်တာ ဒါတော့ပါရမီတုရှိတယ်သုံးဖို့ဇံပင်ရင်ရမယ်ဒါအဲ့ဒီလိုဆိုရင်တော့ရှုနိုင်တော့အဲ့လိုမရှုနိုင်ရင်တော့ကိုကမွေးလာတဲ့ချိန်ကာလပဲမယ်ဒါက6ပါအာယု6ပါပေါင်းစုံတဲ့ဝိညာဉ်6ပါဒါတွေပဲရှုမှတ်လို့ရမယ်။ဟိုးပရိသန်နေနေတဲ့ချိန်မျိုး ဆိုလို့ချင်းတော့ရှုမှတ်ခက်တော့အဲ့ဒီလိုကိုကပိုင်ပိုင်နိုင်နိုင်ပေါ့လေရှုမှတ်နိုင်မယ်သိနိုင်မယ်ဆိုရင်တော့ဟုတ်လား ဒီယုံနာတွေကိုဝိညာဏဟာရကိုညာနဲ့ပိုင်းခြားသိမယ်ယုံနာတွေကိုပိုင်းခြားသိနော်အဲယုံနာပိုင်းခြားသိတာအရိယာပုဂ္ဂိုလ်တစုံတရာပြုဝကိစ္စမရှိမရှိတော့ဘူးအဓိကတော့ဘုန်းကြီးတို့အသိဉာဏ်ဖြစ်အောင်ကျင့်ရတော့ဒီဟာတွေအကြောင်းကျိုးဆက်ကြည့်ရင်ဝိညာဉ်ဘယ်သူကြောင့်ပြန်သင်္ခါရကြောင့်ဖြစ်တယ်သင်္ခါရဘယ်သူကြောင့်ဖြစ်လဲဝိဇ္ဇာကြောင့်ဖြစ်တယ်အဝိဇ္ဇာအကြောင်းဖြစ်လဲဆိုခုန အာသဝတရားတွေမသိမှုညာအဲတော့သိအောင်ကျင့်ရုံမှာပဲခန္ဓာ၅ပါးယုံနာတရားဆိုအာသဝတရားတွေမသိတဲ့အတွက်ဒါလိုချင်တော့မသိတော့လိုချင်လိုချင်တော့ပြုလို့ပြုလို့တော့ရာရှိရာရှိတော့ခံကြတော့အဲတော့ခွန်ကြီးတော့အသိဉာဏ်ဖြစ်အောင်ခြင်းအသိဉာဏ်ဖြစ်သွားရင်တော့ဒီပုံမှာလိုချင်မှုမရှိဘူးပေါ့ဗျာအသိဉာဏ်မရှိသမျှကာလပတ်တော့ခွန်ကြီးတို့လိုချင်မှုတွေဖြစ်မယ်လိုချင်မှုတွေဖြစ်လာရင်ကံတွေပြုလို့ကံတွေပြုလို့ဘဝတွေဖြစ်ဘဝတွေဖြစ်လာရင်တော့ ဒီယုံနာနေဖြစ်ပြီးတော့မွေဝနာတိမွေဝနာတိဘယ်တော့မှမဆုံးနိုင်တဲ့တန်တရားဇက်ကြီးကလဲနေဦးမှာဟုတ်လားတန်တရားလဲနေဦးမှာဒါတွေကိုလဲမှုရပ်ချင်တော့အသိဉာဏ်ဖြစ်အောင်တရားတွေအထောက်အောင်မယ်တာမချံကအမထုံးနော်ပြီးတော့ကြိုးစားတော့ဒီနေ့စောစောသိမ့်မယ်ချိန်ကဘယ်တပြားသိမ့်မကွာဘူးနည်းနည်းဒီခါကြီးတော့တက်တာမှားတယ်တနားကြီးမကွာဘူးနိုင်ဝက်လောက်ပဲကွာ အဲဒီလောက်နဲ့ဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။တရားတော်ပြပေးရစီစီပါပါ။အာဒုတာဒုတာ